အခန်းကြီး9အငယ်1မှ6ဘာဘူးလုံရှင်ဘီရင်ဘေလရှာဇာနန်းဆန်ပထမနှစ်တွင်ဒံယေလသည်အိမ်မက်ကိုမြင်၍အိပ်ပျော်စဉ်စိတ်ထဲ၌အာယုံပြုပြီးမှ မြင်မဲ့သောအရာတို့ကိုရေးထားသော အချက်ကငါဒံယေလသည်ညအခါအာယုံပြု၍မိုးကောင်းကင်လေးမျက်နှာ၌လေတို့သည် မဟာသမုတ်တရားပေါ်မှအချင်းချင်းတိုက်ကြလျင် တရံချင်းမတူသောသားရဲလေးကောင်တို့သည် သမုတ်တရားတဲကထွက်လာကြ၏ပထမသားရဲသည် ခြင်သေးနှင့်တူ၏ရွှေလင်းဒအတောင်လည်းရှိ၏ငါကြည့်ရှု၍နေစဉ်သူ၏အတောင်ကိုနှုတ်ကြ၏မြေမှကိုကိုခြေကြွလျက်လူကဲ့သို့ခြေဖြင့်မတ်တက်ရ၍လူစိတ်သဘောကိုလည်းရ၏ဒုတိယသားရဲသည်ဝန်နှင့်တူ၏တစ်ဖက်၌ကိုကိုကိုခြေကြွ၏ ပဇက်၌နံယူသုံးချောင်းကိုကိုက်လျက်ရှိ၏တင်ထလောအသားများကိုကိုက်စားလောဟု သူအားပြောကြ၏တပန်းငါကြည့်ရှုပြန်၍ကျက်တဲ့နှင့်တူသောတားရဲတကောင်သည် ထင်ရှား၏ကြောပေါ်မှာငှက်အတောင်လေးခုရှိ၏ခေါင်းလေးလုံးနှင့် ပြည့်စုံ၏အုပ်ဆိုးရသော အခွင့်လည်းရှိ၏အငယ်9မှ10ထိုညအခါ တဖန်ငါသည်အာရုံပြုစဉ်ကြီးစွာသောခွန်အားနှင့်ပြည့်စုံ၍အလွန်ကြောက်မက်ဘွယ်သောစတုတ္ထသားရဲသည်ထင်ရှား၏။ကြီးစွာသောသံသွားလည်းရှိ၏။ကိုက်စားချိုးဖဲ့၍ကြွင်းသောအရာကိုခြေဖြင့်နင်းချေ၏။သူသည်အရင်သားရဲရှိသမျှတို့ထက်ထူးခြား၏။ချိုဆယ်ချောင်းလည်းရှိ၏။ထိုချိုတို့ကိုငါကြည့်ရှုစဉ်၊ချိုများအလယ်၌ချိုငယ်တချောင်းသည်ပေါက်ပြန်၏ ထိုချိုငယ်ရှေ့မှာအရင်ချိုသုံးချောင်းကို အမြစ်နှင့်တကွနှုတ်လေ၏။ထိုချိုငယ်သည် လူမျက်စိကဲ့သို့သောမျက်စိနှင့်၎င်း၊ကြီးစွာသောစကားကိုပြောတတ်သောနှုတ်နှင့်၎င်း ပြည့်စုံ၏။ထိုအခါငါကြည့်ရှုစဉ်၊ရာဇပလ္လင်များကိုတည်ထားလျက်ရှိ၍၊အသက်ကြီးသော သူတဦးသည် ထိုင်တော်မူ၏ အဝတ်တော်သည်မိုဃ်းပွင့်ကဲ့သို့ဖြူ၏။ဆံပင်တော်သည်ဖြူသောသိုးမွေးနှင့်တူ၏။ပလ္လင်တော်သည်မီးလျှံဖြစ်၏။ပလ္လင်တော်အောက်၌မီးစက်လှည်းဘီးရှိ၏။မျက်နှာတော်မှမီးရောင်ခြည်ထွက်လေ၏။အတိုင်းမသိများစွာသောသူတို့သည်အမှုတော်ကိုဆောင်ရွက်၍ကုဋေအသင်္ချေမကရှေ့တော်၌ခစား၍နေကြ၏။တရားစီရင်ခြင်းငှါပြင်ဆင်၍ စာဆောင်များကိုဖွင့်ထားကြ၏ထိုအခါဂျုံငယ်ပြောသောစကားကြီးအတန်ကြောင့်ငါကြည့်ရှု၍နေစဉ်ထိုသားရဲ့အသက်ကိုတတ်ပြီးလင် သူ၏ကိုယ်ကိုမိရှို့၍ဖျက်ဆီးကြ၏အခြားသောသားရဲ့မူကားအစိုးရသောအခွင့်တကူရှုံးတော်လဲချင်းချက်သောကာလပတ်လုံးအသက်ရှင်ရကြ၏ထိုညအခါငါသည်အာယုံပြု၍ လူသားနှင့်တူသောသူတဦးသည် မိုဃ်းတိမ်ကိုစီးလျက်၊အသက်ကြီးသောသူ၏အထံတော်သို့ရောက်လာ၏။ထိုသူကိုအထံတော်ပါးသို့သွင်းကြ၏။အရပ်ရပ်တို့၌နေ၍အသီးသီးအခြားခြားသောဘာသာစကားကို ပြောသော လူမျိုးတကာတို့ကိုအုပ်စိုးစေခြင်းငှါ၊ထိုသူသည် နိုင်ငံနှင့်တကွအာဏာစက်တန်ခိုးကိုရ၏။အာဏာစက်တော်သည်ကမ္ဘာအဆက်ဆက်တည်၏။နိုင်ငံတော်သည်ပျက်စီးခြင်းသို့ မရောက်နိုင်ရအငယ်15မှ22ငါဒံယေလသည်ကိုခန္ဓာတုန်လှုပ်၍ထိုယူပါယုံကြောင့်စိတ်ပူပန်ခြင်းရှိလျင် အနား၌ရပ်နေသော သူတယောက်ထံသို့သွား၍ယခုမြင်သမျှကားအဘယ်သို့ဆိုလိုသည်ဟုမေးမြန်းသော ထိုသူကဤသားရဲ့လေးကောင်တို့သည် မြေကြီးပေါ်မှပေါ်လတန့်သော နိုင်ငံလေးပါးဖြစ်သို့တော်လည်းအမြင့်ဆုံးသော ဖျားဤတန်ရှင်းသူတို့သည်နိုင်ငံကိုသိမ်းယူ၍ကဘာဆက်ဆက်စံစားကြလက်တန်ဟုအ내အတိပေကိုကြားပြော၏ထိုအခါအခြားသောသားရဲထက်ထူးခြား၍အလွန်ကြောက်မဲ့ဖွယ်ဖြစ်လျက်တန်သွားနှင့်၎င်းကြေးဝါလက်သေးခြေသေးနှင့်၎င်းပြည့်စုံသဖြင့်ကြိုက်စားချိုးဖဲ့၍ကျွင်းသည်မြကိုခြေဖြင့်နင်းခြေတတ်သောသရုတ်ထသားရဲကအဘယ်သို့ဆိုလိုသည်ကို၎င်း သူ၏ခေါင်း၌ရှိသောချိုဆယ်ချောင်းကားအဘယ်သို့ဆိုလိုသည်ကို၎င်း၊နောက်ပေါက်၍အရင်ချိုသုံးချောင်းကိုနှုတ်၍ကြီးစွာသောစကားကိုပြောတတ်သောနှုတ်နှင့်မျက်စိရှိသဖြင့်၊မိမိအဘော်တို့ထက်သာ၍ရဲရင့်သော မျက်နှာအဆင်းရှိသောချိုတချောင်းကားအဘယ်သို့ဆိုလိုသည်ကို၎င်းသိခြင်းငှါငါအလိုရှိ၏။ငါကြည့်ရှုစဉ်တွင် အသက်ကြီးသောသူသည်ရောက်လာလျှင်၊အမြင့်ဆုံးသောဘုရား၏ တန်ရှင်းသူတို့အားစီရင်ရသောအခွင့်ကိုပေး၍ထိုသူတို့သည် နိုင်ငံကိုသိမ်းယူဝင်စားသောအချိန်ရောက်သည့်တိုင်အောင် ထိုဂျူသည်တန်ရှင်းသူတို့ကိုစစ်တပ်၍နိုင်လေ၏အငယ်23မှ28ထိုသူကလည်းသဒုထသားရဲသည်မြေကြီးပေါ်မှအခြားသောနိုင်ငံရှိသမျှတို့ထက် ထူးခြားသောသဒုထနိုင်ငံဖြစ်၏ ထိုနိုင်ငံသည်မြေကြီးရှိသမျှကိုကိုက်စားချိုးဖဲ့နင်းချေလိမ့်မည်ထိုနိုင်ငံ၌ပေါက်သောဂျိုးဆယ်ချောင်းသည်ပေါ်လတန့်သောမင်းကြီးဆယ်ပါးဖြစ်၏သူတို့နောက်အခြားသောမင်းကြီးပေါ်လာလိမ့်မည်အရင်မင်းကြီးထက် ထူးခြား၍သုံးပါးတို့ကိုနှိမ်ချလိမ့်မည်အမြင့်ဆုံးသောဖျားကိုဆန့်ကျင်ဘက်ပြု၍ကြီးစွာသော စကားကို ပြောလိမ့်မည်အမြင့်ဆုံးသောဖျား၏တန်ရှင်းသူတို့ကို ညှင်းဆဲနှိပ်ဆက်လိမ့်မည်ကာလအချိန်နှင့်ပညာတရားတို့ကို ပြောင်းလဲစေခြင်းဟာကြံစီလိမ့်မည်တကာလနှစ်ကာလ ကာလတဝက်ပတ်လုံးသူသည် အခွင့်ရလိမ့်မည်ထိုနောက်မှတရားစီခြင်းဖြစ်လိမ့်မည်ထိုအခါသူ၏တကူအာနာကိုနှုတ်၍ရှင်းရှင်းပျက်စီးကြလိမ့်မည်ကောင်းကင်အောက်၌နိုင်ငံနှင့်တကွအာနာဆက် ဘုံတကူရှိသည်မြကိုအမြင့်ဆုံးသောဖျား၏တန်ရှင်းသောအမျိုးသားတို့သည်ရကြလိမ့်မည်ထိုဖျားသခင်၏နိုင်ငံတော်သည်ထာဝရနိုင်ငံဖြစ်၏မင်းကြီးအပေါင်းတို့သည်တိုးဝင်၍ကျွန်ခံရကြလိမ့်မည်ဤ၍ကအ내အတိပေပေသည်ဟုဆိုလေ၏ငါဒံယေလသည်စိတ်ပူပန်ခြင်းသို့ရောက်၍မျက်နာညှိုးငယ်ခြင်းရှိ၏သို့တော်လည်းမြင်ရသောအာယုံများကိုစိတ်နှလုံးထဲ 都差一。